ဒီနေ့သာသနာတော်တက္ကရာ2542ခုနှစ်လူတို့ဟောကောဇာတက္ကရာ1360ခုနှစ်ဘုရုဂိမန္တလွေလရာတိကဆုံလာဇန်3ရက်ကျင်းကြံနှစ်ဆန်းတရက်နေ့ဒီနေ့ရှင်လင်းဝသာသနာရိပ်သာတို့ဓမ္မသာဝနာကုသိုလ်တူလာရောက်ရှိပူကြတဲ့ဓမ္မမာမက တရားလိုလားကြတဲ့ယောဂီသူတော်စင်များကိုခုတ်တကနိဂေမှာလာတဲ့မေတ္တာတုတ်တံတရားတော်တရားတော်ဖြင့်ဘုန်းကြီးတို့ဓမ္မဒါနတရားလူဖြူဝေမှာဖြစ်ပါတယ်။နှစ်သက်မှာမေတ္တာနဲ့ကြိုဆိုကြမှာဖြစ်ပါတယ်။အားလုံးနိုင်ငံသူနိုင်ငံသားကဘာသူကဘာသားအားလုံးဒုက္ခတွေကင်းဝေးပြီးတော့ အလုံးငြိမ်းချမ်းဖို့အတွက်ချမ်းသာကြဖို့အတွက်အလုံးတော်ဘုန်းကြီးတို့ရှင်မင်းတို့ဓမ္မမိသားစုများကမေတ္တာရေးပွားကြမှာဖြစ်ပါတယ်။ဒါကြောင့်မေတ္တာတုတ်တံပရိတရားမေတ္တာတုတ်တံတရားတော်ကိုဘုန်းကြီးတရားအလှူပေးဝေမှာဖြစ်ပါတယ်။ဒီတရားတော်ကိုဘုရားရှင်ကိုရောင်မြတ်ကြီးသာဝတိပြည်မွန်ဇေတော်ရွှေကျောင်းဂိမ်းအောင်မှုရောစံပြောတော်မူခြင်းအချိန်ခါကာလမှာယဟန်တော်များကိုအကြောင်းပြုပြီးတော့ ဟောကြားတော်မူပါလေ။ဒါကြောင့်ယောဂီယဟန်တော်များကိုအကြောင်းပြုပြီးဟောကြားရတာလေဆိုရင်မြတ်စွာဘုရားထံမှကမ္မထာများယူပြီးတော့ဝါဥချိန်ခါကာလမှာတင့်လျော်တဲ့နေရာဌာနဆင်းရဲရာချင်းကပ်ပြီးတော့တရားဘာဝနာပွားများအားထုတ်ကြတယ်။ယဟန်တော်များအဲ့ဒီတောမှာစောင့်ရှောက်ကြတဲ့ယောဂစုတွေ တောင်းပန်ဆောင်ရှောက်ကြတဲ့ယုတ်ကုတွေအဲ့ဒီလက်တွေကနေပြီးတော့မနေနိုင်အောင်ခြောက်လှန်ကြတယ်။ဒါကြောင့်လဲဆိုတော့ပိလန်းနဲ့ပြည်စုံတဲ့ပုဂ္ဂိုလ်များရောက်လာပြီဆိုရင်မြင့်မြတ်တဲ့နေရာအမြင့်နေရာတွေမနေရအောင်။အဲ့တော့ပိလန်းနဲ့ပြည်စုံတဲ့ယဟန်တော်များရောက်လာတဲ့အတွက်ကြောင့်မို့ဒီနတ်တွေဟာမိသားစုလိုက်နေရာဖယ်ပြီးတော့ပြေးကြရတယ်။အဲ့လိုနေရာဖယ်ပေးရတဲ့အခါကလည်းကြတော့အဲ့ဒီမှာ ဆင်းရဲဒုက္ခတွေရောက်တဲ့အခါကျတော့ဒီတန်ဃာတော်တွေဟာမိုးရင်းခါကာလဝါရင်းခါကာလမှာတဝါရင်းလုံးနေကြတော့မှဖြစ်တယ်ဒီလိုဆိုရင်ငါတို့တော့ဒုက္ခရောက်ကြတော့မှာပဲအဲ့တော့ဒီတန်ဃာတော်တွေမနေရအောင်ကြောက်ဖွယ်အာယုံစိုးတွေပြမှာပဲအတန်စိုးတွေပြီးမှာပဲအနံစိုးတွေပြီးမှာပဲဆိုပြီးတော့အဲ့ဒီမှာကြောက်ဖွယ်အာယုံတွေပြကြတဲ့ခါကာလကြတော့ယဟန်တော်များထိတ်လန့်တွန်းလှုပ် အနံဆိုးတွေနားရှူရတဲ့အတွက်ကြောင့်မို့ကြံမာရည်တွေချူရင်းအသံဆိုးတွေကြားရတဲ့အတွက်ကြောင့်မို့ထိမှတွန်းလို့အဲဒီမှာတရားကိုနှလုံးသွင်းလို့မရဘူးအသားရည်တွေဖြတ်တော့ပြီးတော့လာကြတယ်အဲဒီမှာတန်ခါမထေရရှိတဲ့ပုဂ္ဂိုလ်ကအကြောင်းစုံမေးတဲ့အခါကာလကြတော့မှမိမိတို့ရဲ့အတွေ့အကြုံတွေကိုစောင့်ထားတဲ့အခါဒီနေရာဟာပฏิရူပဒေတာဝါဒတင့်လျော်လျော့ပတ်တဲ့အရာမဟုတ်ဘူးငါတို့ဒီနေရာနေလို့မဖြစ်တော့ဘူးမြတ်စွာဘုရားထံသွားကြစို့ဆိုပြီးတော့အဲဒီမှာအာလုံးယဟန်တော်များမြတ်စွာဘုရားထံကြွား အဲလိုမြတ်စွာဘုရားတန်ရောက်တဲ့အခါကျတော့မိမိတို့ရဲ့ဖြစ်ကြောင်းကုံစင်အနေအားဖြင့်မြတ်စွာဘုရားကိုလျှောက်ထားအဲလိုမြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးလျှောက်ထားတဲ့အခါဘုရားရှင်ကိုရောင်မြတ်ကြီးကလည်းပဲဒီယဟန်တော်တွေနဲ့တင့်လျော်တဲ့အရာကိုကြည့်လိုက်တဲ့အခါကျတော့ဘယ်နေရာမှမမြင်ဘူးဒီနေရာမှဒီနေရာမှသာသူတို့နဲ့ပြိရူပဒေတာဝါဒအရာဖြစ်တယ်ဒီနေရာနေမှသာသူတို့တရားတွေရကြမှာဖြစ်တယ်ဒါကြောင့်ဘုရားရှင်ကိုရောင်မြတ်ကြီးက သင်တို့နဲ့ပရိဒုပါကြတဲ့အရာဟာအဲ့ဒီနေရာပဲရှိတယ်အဲ့ဒီအရာဒေသကိုပြန်ညာလို့ဆိုပြီးတော့မြတ်စွာဘုရားကအမိန့်ရှိပါတယ်အဲ့လိုအမိန့်ရှိတဲ့အခါမှာယဟန်တော်များကမပြန်ရဲတဲ့အကြောင်းကြောက်ရွံ့ထိမှန်တဲ့အကြောင်းကိုရှောက်တဲ့အခါကျတော့ကင်းသင်တို့ကိုငါဘုရားမေတ္တာလက်နဲ့ပေးလိုက်မယ်ဆိုပြီးတော့ဒီမေတ္တာတုတ်တံပရိတရားတော်ကိုဟောကြားတော်မူတာဖြစ်ပါတယ်ယတ္တနုဘဝတောယေခနိဝါဒတံတိပိတနံ ယံမိဇေဝနုယောဇံတောရတိန္တိဝမတ္တန္တိတောဒုက္ခံဒုပတိတုဒ္ဒောသပပကိဉ္စီနပတတိဧဝမာတိဂုဏုပေတံပရိဒံတံဗနာမဟိဒီဂါထာနှစ်ဂါထာဟာဘုန်းကြီးတို့မြတ်စွာဘုရားဟောတာမဟုတ်ပါဘူးဒီဂါထာနှစ်ဂါထာဟာရှင်းရှင်းဆရာများကနေပြီးတော့ အချိနိဒံအနေအချင်းအချီးအမွှားဂါထာအနေအချင်းရေးသားပြီးတော့ထားခဲ့တဲ့ဂါထာဖြစ်ပါတယ် ဟေအိုသူတော်ကောင်းတို့ယတပရိတာခြင်းမေတ္တာတို့ပရိတော်ဤအာနုဘာဝေနာအွှမ်းအစွမ်းရှိသောအာနုဘောကြောင့်ယခန္နာများတို့သည်ဘိဒနာကြောက်ရွံ့ထိတ်လန့်မွေအာယုမျိုးကို နေဝါဒသင်ဒီမပြနိုင်ကြကုန်ယမီဇေဝခြင်းမေတ္တာတို့ပရိတရားတော်၌သာလျင်သတ္တိနိဝါနိညာမပြခါခတ်သည် မတ္တန္တိတောပြည့်ခြင်းမရှိပါဘဲအနုယုဇတောထတလဲလဲဆွဲညေရွပွားအားထုတ်သည်ရှိတော်ဒုက္ခချမ်းညာသာသာတုပတိအိတ်ဆရပါ၏သုတ်တော်အိတ်ပြောသည်ရှိတော်သုတ်တော်အိတ်ပြောသည်ရှိတော်ကိစီတစုံတကုသောပပံအိမ်မဲဆိုရမဲဆိုကိုဒီနပတ္တိမမြင်မရပါဘဲ ဒီဝမာရိကုဏုပိတံဤသို့စရှိသောကျိုးကုန်၏အာနိသင်နှင့်ပြည့်စုံသောတံပရိတံထိုမေတ္တသုပရိတရားတော်ကိုမယံငါတို့သည်ပဏာမကောင်းစွာမသွေရွတ်ဆိုကြပါကုန်အန္တရီဒီကတာနှစ်ကတာကရှိရှိဆရာတော်များကနေပြီးတော့ ဒီမေတ္တာသုတ်တံပရိတရားတို့ကိုရွတ်ပွားတရစေမယ်ဆိုရင်ဒီမေတ္တာသုတ်တံပရိတရားတို့ဤအစွမ်းအစွမ်းရှိသောအနုဘော်တော်ကြောင့်နာအများတွေကလည်းပဲမိမိတို့ကိုကြောက်ပွေလန့်ပွေအာယုံစုတွေမပြနိုင်ကြဘူးရဲ့ဒီမေတ္တာသုတ်တံပရိတရားတို့ကိုဓက္ခတရလည်းပွားများအားထုတ်ပြီးတော့နေမယ်ဆိုရင်ဒုက္ခံဒုပ္ပတိဒုက္ခချမ်းသာတာဒုပ္ပတိအိစေရပါပေ၏ဒုက္ခချမ်းသာတာဒုပ္ပတိအိစေရပါပေ၏ သုတ်တော်အိပ်ပြောသည်ရှိသောသုတ်တော်အိပ်ပြောသည်ရှိသောပါပံကိဉ္စီနပတ္တိကိဉ္စီတစုံတစ်ခုသောပါပံအိမ်မဲ့ဆိုရမယ်ဆိုကိုလည်းပဲနပတ္တိမမြင်မရပါပြီတကယ်လို့ဒီမေတ္တာသုတ်တံပရိတရားတော်မြတ်ကိုရွတ်ပွားသရစေပြီးတော့နေမယ်ဆိုရင်တဲ့ချမ်းသာသာသာနဲ့အိပ်စရာတွေတဲ့နောက်ပြီးတော့အိမ်မဲဆိုရမယ်ဆိုလည်းမမြင်မပါတဲ့ ဒီမေတ္တာသုဒ္ဓပရိတရားတော်ကိုအမြဲတမ်းရွပွားတရစေနေမယ်ဆိုရင်မေတ္တာရဲ့အကျိုးတရားဟာ7ပါးရှိတယ်ဘယ်နှပါးရှိလဲဒုက္ခဒုပတိချမ်းသာစွာအိတ်စေရပါ၏ဒုက္ခပတိဘုံဇတိပရိဘုဇတိချမ်းသာစွာနိုးရပါ၏နဗ္ဗမပကံသူပိနာယုံညဆိုးဝါသောအိမ်မက်ကိုလည်းပဲနဗ္ဗတတိမမြင်မရပါပေတဲ့ မနုဿနာပိယောဟောတိလူများကလည်းချစ်ခင်၏အမနုဿနာပိယောဟောတိနံများကလည်းချစ်ခင်လေဒီဝနရကတိနံများကလည်းပဲစောင့်ရှောက်တယ်မေတ္တာပွားနေတဲ့ပုဂ္ဂိုလ်ကို လူများကရော မချစ်ခင်ဘူးလားလူအများကလည်းချစ်ခင်တယ်လို့နံများကလည်းပဲချစ်ခင်ရတယ်အမနုဿနာပိယောဟောတိနံများကလည်းချစ်ခင်တယ်ဒီဝနာရခတိနာများကလည်းပဲစောင့်ရှောက်တယ်။နာများကလည်းပဲဒီရန်အန္တရာယ်ကင်းအောင်မစောင့်ရှောက်သေးဘူးလား။ အတ္တမေတ္တာပွားသောသူဤကို၌ဘဂိဝါမိတိလည်းကောင်းဝေတံဝါစိတ်တိလည်းကောင်းတထံဝါဓာလည်းနဲ့စသည်တိလည်းကောင်းကမတိမကြောက်ရောက်မထိပါ၌မေတ္တာတရားပွားများပြီးတော့နေမယ်ဆိုရင်မိလည်းပဲမလောင်နိုင်ဘူးအစိတ်လည်းပဲမသိနိုင်ဘူးဓာလည်းနဲ့စသည်ဖြင့်လည်းပဲမသိစေနိုင်ဘူးတဲ့ဒုဝတံစေတံသမารိယတိစိတ်လည်းလျင်မြန်စွာတည်ကြည်တတ်ပါ၏ မုခဝန္နောဝိပတိတိတိမျက်နှာဆင်းကလည်းပဲကြည်လင်ပြီးတော့နေပါ၏မေတ္တာတရားပွားများနေတဲ့ပုဂ္ဂိုလ်ရဲ့မျက်နှာဟာအမြဲတမ်းဘုန်းကြီးတို့ကြည်လင်ပြီးတော့နေတယ်တဲ့မုခဝန္နောဝိတ္တိရတိမျက်နှာဆင်းကလည်းပဲကြည်လင်ပြီးတော့နေတယ်အတံဘုံလောကလံကရောတိသိတဲ့အခါမှာလည်းပဲတွေ့တွေ့ဝေးဝေးအနေအချင်းမသေးရဘူးတဲ့မေတ္တာတရားပွားများနေဘာပွားများနေရင်လဲ မေတ္တာတရားပွားများနေမယ်ဆိုရင်ဒီမေတ္တာသုဒ္ဓပရိတရားတော်ကိုရုပ်ပွားပြီးတော့နေမယ်ဆိုရင်တွေ့ဝေဝိဝိနဲ့မတရားဘူး။ဩဒရီအပတိဝိဇံတော်မေတ္တာဇံတဲ့အလောဟတဖို့ကိုမတိမရောက်ရလသောယမလောကုဘကောယမလောကသူကပ်ရောက်ရသည်ဟောတိဖြစ်ပါ၏။ဒီမေတ္တာဇံဤဝင်စားပြီးတော့ပွားများဝိပဿနာကုပြီးတော့ပွားများအားထုတ်လို့ရှိရင်တဲ့ အရဟတမအရဟတဖို့မရောက်သည့်တိုင်အောင်တဲ့ဗြဟ္မပြည်ဗြဟ္မလောကကိုရောက်နိုင်တယ်ကဲတိအောင်ရောက်နိုင်ပါလိမ့်မယ်ဒီမေတ္တာတရားတွေပွားများပြီးတော့နေမယ်ဆိုရင်ဗြဟ္မဘုံဗြဟ္မလောကတိအောင်ရောက်နိုင်တယ်ဒါကိုဘုန်းကြီးတို့ကျေးဇူးရှင်ဆရာတော်ဘုရားကြီးကဆောင်ဖို့လင်္ကာလေးပို့ချပေးထားတယ်ကေတာလေးဆိုကြည့်အောင်တစ်ခေါက်ပဲဘုန်းကြီးချပေးမယ်နော်အိမ်လိုချမ်းသာကောင်းစွာအိမ်နဲ့ ဖြစ်လျေလူနာစောင့်လန့်နံမြမိစိတ်ဓာတို့ရှောင်ရှားကိုမှလျင်စွာစိတ်တည်ရှင်ကြည်မျက်နှာဒီကမတွေ့လာလီမြမ ဆက်တချာသည်မေတ္တာပွားမှုအကျိုးသည်ဒီနောက်တစ်ခေါက်ဆက်ချအောင်မယ်အိမ်လိုချမ်းသာကောင်းစွာအိမ်မဲ့ချစ်လျက်လူနာစောင့်လန့်နံများမိစိတ်ဓာတ်တို့ ကြောင်ရှားကိုမှမရင်စွာစိတ်တည်ရှင်ကြည်မျက်နှာဒီကမတွေ့လာလီပြမဆက်တပြာသည်မေတ္တာပွားမှုအကျိုးသည် မေတ္တာပွားများနေမယ်ဒီမေတ္တာသုတ်တံကိုရွတ်ဖတ်တရစေပြီးတော့နေမယ်ရွတ်ပွားပြီးတော့နေမယ်ဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာမေတ္တာကျိုး7မျိုးရတယ်ဘယ်နှမျိုးရပါလိမ့်မယ်ဒါကြောင့်ဒီမေတ္တာသုတ်တံပရိတရားတော်ကြီးဟာပွားများအားထုတ်တဲ့တရားတော်ကြီးဖြစ်တယ်ရွတ်ဖတ်ယုံနဲ့ပြီးရမှာမဟုတ်ဘူးပွားများရမှာဘာလို့ရမှာလဲဒါကြောင့်ဒီမေတ္တာသုတ်တံပရိတရားတော်မေတ္တာကမ္မထံကိုပွားများကြမယ်ပုဂ္ဂိုလ်များမှာပြည့်စုံရမယ်အင်္ဂါ15ပါးရှိတယ်ဘယ်နှပါးလဲ အဲ့ဒီ15ပါး15ပါးကစပ်ပြီးတော့မြတ်စွာဘုရားကဟောတော်မူပါလေကရဏိယမာထာ ကုသရိနာယထာတန္တပဒံအဘိသမစ္ဆဘေကောဥစုဇာတုဟုစုဇာတုဝေသောသတ္တမုတုအနတ္တိမာနိတန္တုတကောဇာတုဝရောဇာအပကိသောဇာတံလာဟုကဟုတ်တိတန္တိန္တရိယောဇာနိဘကောဇာအပကဘောကုလေတဝါနနုဂိတော နသကုဋ္ဌမာသရေကိဉ္စီယေနာဝိညုပရိဥပါဝရိယောဒီနှစ်ကာထာကွဲအဲ့ဒီနှစ်ကာထာကွဲဟာဒီမေတ္တာကမ္မထံပွားများကြမဲ့ပုဂ္ဂိုလ်များဝိပဿနာကမ္မထံပွားများကြမဲ့ပုဂ္ဂိုလ်များပြည့်စုံရမယ်အကြောင်းအင်္ဂါ15ပါးဘယ်နှပါလဲအဲ့ဒီ15ပါးကိုပြရင်မတ္တာ ကုသလေနာ ပစ္စုတ္တန်တာကျိုးနဲ့ဖြာကို မာထာကုရိနာပြစ္ဆုတ်တန်တာကျိုးနှဖြင့်ကျိုးနှဖြာကိုလိမ္မာပေးတတ်ပုဂ္ဂိုလ်မြတ်သည်တန်တံမြေအရာအမှန်ဖြစ်သောယံပရာကျင်နိဗ္ဗာန်သည်အတ္တိရှိ၏တံပရာထိုနိဗ္ဗာန်သို့အဘိသမစ္ဆာတစ္ဆာလေးပါးပိုင်ချာထွန်းဖောင်းဉာဏ်မြင်ရောက်အောင်ကရဏီယပြုကျင်အထုအပ်ပါပေ၏နိဗ္ဗာန်ဆိုတာရှိတယ်အဲ့ဒီနိဗ္ဗာန်ကိုရဖို့အတွက်နိဗ္ဗာန်ရောက်ကြောင်းဖြစ်တယ် အကျင့်တရားတွေကိုကျင့်ကြံအားထုတ်ရမင်းတဲ့အဲလိုကျင့်ကြံအားထုတ်တဲ့အခါမှာသေကောဥဇုဇတုဥဇုဇတုဝေသောသတ္တမုဒ္ဒုနတ္တိမန္နိသေကောသာလုံးလာပြောစီသွမ်းရင်နေပြည်စုံသည်လေအတ္တဖြစ်ရ၏အဲဒီနိဗ္ဗာန်ရောက်ကြောင်းဖြစ်တဲ့အကျင့်တရားတွေကိုလုံးလာဆိုင်ပြီးတော့အားထုတ်နိုင်တဲ့သွမ်းရည်ရှိရမယ်အားထုတ်နိုင်တဲ့ပါရှိရမယ်သေကောသာသွမ်းရင်နေပြည်စုံသည်လေအတ္တဖြစ်ရ၏ ဝုစုဇာကိုယ်လုံးနှလုံးဖြောင်းဆင်းသည်ဒီအတ္တဖြစ်ရ၏ကမ္မထတရားပွားများအားထုတ်တဲ့ပုဂ္ဂိုလ်ဟာကိုယ်ရောနှုတ်ရောကောက်ကွေ့ရမှာလားဖြောင်းဆင်းရမှာလားကိုယ်လုံးနှလုံးဖြောင်းဆင်းသည်ဒီအတ္တဖြစ်ရ၏သူစုစံမနောဒွါရအကောင်းစွာဖြောင်းဆင်းသည်ဒီအတ္တဖြစ်ရ၏စိတ်ရောမဖြောင်းဆင်းရဘူးလားသူစုစံမနောဒွါရအကောင်းစွာဖြောင်းဆင်းသည်ဒီအတ္တဖြစ်ရ၏ ဒုဝသောသာပညာရှိသူတော်ကောင်းတို့ကဆုံးမသည်ရှိသော နာလွယ်တဲ့ပုဂ္ဂိုလ်သည်အတ္တဖြစ်ရ၏သူတော်ကောင်းပညာရှိတွေကဆုံးမတဲ့အခါမှာဆုံးမကိုနာယူလွယ်တဲ့ပုဂ္ဂိုလ်ဖြစ်ရမယ်ကမ္မဋ္ဌာန်းတရားအားထုတ်တဲ့ပုဂ္ဂိုလ်ဟာနာယူရခက်နေလို့ရှိရင်နာယူဖို့ခက်ခဲတဲ့ပုဂ္ဂိုလ်အဆုံးမခက်ခဲတဲ့ပုဂ္ဂိုလ်ဆိုရင်တရားရနိုင်ပါမလား ဒါကြောင့်သူဝေသောသာပညာရှိသူတော်ကောင်းတို့ကဆိုဆုံးမသည်ရှိသောနာလွဲတဲ့ပုဂ္ဂိုလ်သည်ဒီအတ္တဖြစ်ရ၏မူရူသာယုတိလူညံသောကိုမူရနှုတ်မူရရှိသည်ဒီအတ္တဖြစ်ရ၏ကိုမူရနှုတ်မူရတွေကလည်းအာလုံးနုညံ့ကြော်ပြောင်းရမည်တဲ့တရားအထုတဲ့ပုဂ္ဂိုလ်ဟာကြံ့ထရမှာလားနုညံ့ရမှာလားမူရူသာ ရိုသိနုညံသောကိုမူယနှုတ်မူယရှိသည်သည်အတ္တဖြစ်ရ၏အနတ္တိမာနိသမာမာနမရှိသည်သည်အတ္တဖြစ်ရ၏မိမိတို့ကမ္မဋ္ဌာန်းတရားအားထုတ်ပြီးဆိုရင်မိမိတို့မှာပညာဂုဏ်တွေအဆင့်ဂုဏ်တွေယာတုဂုဏ်တွေစီဝဂုဏ်တွေသတိဖြင့်ဂုဏ်တွေရှိနေတယ်အဲ့ဒီဂုဏ်ပကာသနာတွေနဲ့မာမာနတွေအားလုံးခွာချထားခဲ့ရမယ်တဲ့တရားအားထုတ်တဲ့စာအနတ္တိမာနိသမာမာနမရှိသည်သည်အတ္တဖြစ်ရ၏ တန်တုံတကောဇာမိမိမှရှိတဲ့မြတ်နှင့်မြတ်တာရောင်ရည်သည်လီအတ္တဖြစ်ရ၏ကမ္မထံတရားအားထုတ်တဲ့ပုဂ္ဂိုလ်ဟာရှိတဲ့မြတ်လေးနဲ့ရောင်ရည်တင်းနေရမယ်ဘာလို့ရမလဲရောင်ရည်တင်းနေရမယ်မရောင်ရည်မတင်းနေနိုင်တဲ့ပုဂ္ဂိုလ်ဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာချမ်းသာမလားဆင်းရဲမလားတရားအားထုတ်တဲ့အခါမှာဘာမှအဝတ်ဖြင့်လည်းမရောင်ရည်နေရထိုင်ခြင်းဖြင့်လည်းမရောင်ရည်စားစရာတော့စရာဖြင့်လည်းမရောင်ရည် ဘာလို့မယုံရင်မတင်းနေမှုဆိုရင်သူ့မှာမပြည့်စုံတာနဲ့ပဲစိတ်ချင်းရဲ့ကိုယ်ချင်းရဲ့ဖြစ်ပြီးတရားအားထုတ်လို့ရပါတော့မလားဗျာ။ဒါကြောင့်သူဘရောသံမွေးမြူလွယ်တဲ့ပုဂ္ဂိုလ်ဒီနည်းအတ္တဖြစ်ရ၏။မွေးမြူလွယ်တဲ့ပုဂ္ဂိုလ်ဖြစ်ရ၏။အားလုံးရှိတာနဲ့ရောင်ရဲပြီးတော့မွေးမြူလွယ်တဲ့ပုဂ္ဂိုလ်ဖြစ်ရတယ်တဲ့အပကိစ္စောသာနေသောကိစ္စရှိသည်နိအတ္တဖြစ်ရ၏။တရားအားထုတ်တဲ့ပုဂ္ဂိုလ်ကကိစ္စဝိစ္စတွေများရမလားနည်းရမလား။ တကယ်လို့ကိစ္စတွေများနေရင်တရားကျူးကျူးဆန်းဆန်းအားထုတ်ခြင်းရပါတော့မလားအဲ့ဒါကြောင့်မို့ကမ္မဋ္ဌာန်းတရားအားထုတ်တဲ့ပုဂ္ဂိုလ်မေတ္တာကမ္မဋ္ဌာန်းအားထုတ်တဲ့ပုဂ္ဂိုလ်တွေဟာကိစ္စမလုပ်ရမလဲမန္တဝကဝုဒိသာပေါ်ပါသောအတ္တမွေးခြင်းရှိသည်လေအတ္တဖြစ်ရ၏ပေါ်ပါတဲ့အတ္တမွေးခြင်းလည်းရှိရမည်မိမိတို့ဒီတရားအထုတ်ဖို့လာပြီဆိုရင်မိမိတို့မှာပါလာတဲ့ဝတ်စားလေးနှစ်စုံသုံးစုံလောက်နဲ့ ခြင်အောင်လေးနဲ့ခေါင်းလေးနဲ့ဒါလေးကိုအိတ်လေးတစ်ခုလေးထည့်ပတ်လာပြီးတော့ယူလာခဲ့မယ်ဆိုရင်ဘာမှတိုက်စီတွေပါဒီကားငါးတွေကားတွေငှားလာကြရမလို့တော့အဲအခုတော့ပြင်ဘုန်းကြီးတို့တရားထုတ်ဖို့လာပြီးဆိုရင်ချင်းနေရောတောင်းနေရော ပလုံးနေရောအိတ်တွေရောတစ်တာတွေရောယူလာလိုက်တာတခါနဲ့အိမ်အောင်သူကြီးပြောင်းလာတဲ့အတိုင်းပဲတရားထုတ်ဖို့လာရတဲ့ဒါများများမဟုတ်ဘူးဆင်းရဲသေးဘယ်နှရက်လဲ နမလေး10ရက်တောင်မှယူလာလိုက်တဲ့ဟာအိမ်တော်စုကြီးတစ်ခုပြောင်းလာတယ်လို့ပဲဒါကြောင့်အဲ့ဒီမှာတန်လဟုတ်ကတဲ့ပေါ်ပါတဲ့အသက်မွေးခြင်းရှိရမယ်ယဟန်တော်များမှာဆိုရင်တပိတ်တလုံးသင်္ကန်းသုံးတယ်ဒါဆိုရင်ပြည့်စုံပြီတပိတ်တလုံးသင်္ကန်းသုံးတယ်နဲ့နှင်းများမှာအတောင်ကိုသာအပြုပြီးတော့သွားရတယ်လို့ပဲဒီနေရာကနေပြီးတော့ဘေးရန်အန္တရာယ်များတယ်ဆိုရင်အတောင်လေးခန်းပြီးတော့တခြားနေရာပြောင်းရွှေ့ပြီးတော့ပေါ်ပေါ်ပါပါနဲ့မသွားနိုင်ပြီဘူးလား အေးယဟန်တော်များမှာဆိုရင်လည်းတပိတ်တလုံးသင်္ကန်းသုံးတယ်နဲ့သင်္ကန်းသုံးတယ်ကိုတခါတည်းသင်္ကန်းဘုပခုံးပေါ်မှာတင်ပြီးတော့တခါတည်းတပိတ်လွယ်ပြီးတော့ဒီနေရာတော့ပြင်မိမိနဲ့မသိလျော်ဘူးပရိရူပလီလာဝါဒမကြဘူးဆိုရင်တခြားနေရာကိုလွယ်လွယ်ကူကူပေါ့ပေါ့ပါပါကြောင်းရွှေ့ပြီးတော့မသွားနိုင်ဘူးလားဗျာဒါကြောင့်တရားအထုတ်ကြမဲ့ပုဂ္ဂိုလ်များဟာတန်လဟုကဝုဒ္ဓိတဲ့ပေါ်ပွားတော်အတ္တမွေးခြင်းရှိသည့်အတ္တဖြစ်ရာ၏ တန်တေတရိယောဇာငြိမ့်တဲ့သောမျက်စိနာနာလျာကိုယ်စိတ်ရှိသည်အတ္တဖြစ်ရ၏ဣန္ဒြေများလည်းပဲငြိမ့်သက်ရမယ်တရားအထုတ်တဲ့ပုဂ္ဂိုလ်များဟာဣန္ဒြေပါဖြစ်ရမယ်သက်ခုံတရေဆိုရင်လည်းပဲအမြဲတမ်းချပြီးတော့နေရမယ်မျက်စိနာနာလျာကိုယ်စိတ်အားလုံးဣန္ဒြေ၅ပါးဣန္ဒြေ၆ပါးအကုန်လုံးငြိမ့်ပြီးတော့နေရမယ်တဲ့နိဘကောသ ရင့်ကျက်သောသိပညာရှိသည်လေအတ္တဖြစ်ရ၏တရားအထုတ်တဲ့ပုဂ္ဂိုလ်မှာရင့်ကျက်တဲ့အသိပညာလည်းရှိရမယ်အပကဘောဇကိုယ်လုံးနှလုံးသုံးပါလုံးမကြမ်းတမ်းသည်လေအတ္တဖြစ်ရ၏ကိုယ်ရောနှုတ်ရောစိတ်ရောကြမ်းရမှာလားနူးညံ့ရမှာလားကိုယ်လုံးနှလုံးသုံးပါသောမကြမ်းတမ်းသည်လေအတ္တဖြစ်ရ၏ကိုယ်လေသူဒါယကတို့အပေါ်၌နလူပင်တော်ဒါငါဒါယကငါဒါယိကမဟု၏ တွေ့တာတတ်မခြင်းကင်းမဲ့သည်လေအတ္တဖြစ်ရ၏ဒါယကဒါယကမတို့အပေါ်မှာလည်းပဲကမ္မထတရားအားထုတ်နေတဲ့ပုဂ္ဂိုလ်ဟာတွေ့တာတတ်မှတ်မှုကင်းရမယ်တဲ့တကယ်လို့ဒါယကဒါယကမတွေအပေါ်မှာတွေ့တာနေမယ်ဆိုရင်လည်းပဲအဲ့ဒီပုဂ္ဂိုလ်တရားကြီးတိုးတက်နိုင်မှာမလားဗျာဒါကြောင့်ယေနာချင်းကာယဝစီမနောသုံးပါသော အမှုအရာကြောင့်ပရိမိမတဘာကုံသောဝိညာဉ်ပညာရှိတို့သည် ဥပဝရေယုံကဲ့ရဲ့စကားပြောကြံမြတ်စွာဘုံရဤခုဒ္ဓအနီးငင်းမြတ်သောကိဉ္စီတစုံတစ်ခုကိုများနာအစရိမပြုခြင်းရာကိုမှုလုံးမှုစိတ်မှုဟာမကောင်းမှုဟူသည်များတွေကိုအားလုံးရှောင်ပါတဲ့မကောင်းမှုတွေဘာလို့ရမလဲအားလုံးရှောင်ပါတဲ့တကယ်လို့တရားအထုတ်နေပြီကိုမှုကလည်းပဲမကောင်းနှုတ်ကလည်းပဲအပြောဆိုကလည်းပဲမကောင်းကြံထမ်း စိတ်နေရလည်းပဲမကောင်းတဲ့အကြံစီတွေကြံစီနေမယ်ဆိုရင်အာလို့ပညာရှိသူတော်ကောင်းတွေချီးမွမ်းပါလားကြည့်ရမှာလားဗျာဒီအဲ့ဒီ35ပါးဟာကမ္မထတရားအားထုတ်တဲ့ပုဂ္ဂိုလ်မြတ်တာကမ္မထပွားများတဲ့ပုဂ္ဂိုလ်ပြည့်စုံရမယ်ကျင့်ဝတ်အင်္ဂါ35ပါးဘယ်နှပါးလဲဗျာအဲ့ဒီဂါထာနှစ်ဂါထာခွဲဖြင့်ဒီ35ပါးကို ဟောပါလေအဲ့ဒီ35ပါးကိုဟောပြီးတဲ့အခါကျတော့အာလုံတတ္တဝါတွေပေါ်မှာမေတ္တာ ဖြန့်ဝေဖို့အတွက်မြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးကဒုက္ခိနောဝါခေမိနောဟောတုတ္တပတ္တာဘဝတုဒုက္ခိတတ္တာသမတ္တာလုံးစုံကုန်သောတတ္တဝါပေါင်းတို့သည်ဒုက္ခိနောဝါကိုစိတ်နှပြချမ်းသာကြကုန်သည်နိဒုက္ခိနောဝါကိုစိတ်နှပြချမ်းသာကြကုန်သည်၎င်းခေမိနောဝါဘေးရန်ကင်းကွာချမ်းသာကြကုန်သည်၎င်းဟောတုဖြစ်ကြပါစေကုန်တည်းဒုက္ခိတတချမ်းသာသော ကိုစိတ်ရှိကြကုန်သည် ဘောတုစင်စစ်မသွေဖြစ်ကြပါစေကုန်တည်းအလုံးစုံသောတတ္တဝါတွေပေါ်မှာကိုယ်စိတ်နဲ့ပြချမ်းသာကြပါစေခေမိလုံးဝဘေးရန်ကင်းကြပါစေဒုက္ခိတတ္တချမ်းသာသောကိုယ်စိတ်ရှိကြပါစေလို့မေတ္တာပွားတာဘာလို့တာလဲဒီဒါလေးကိုဘုန်းကြီးတို့ယောဂီများကထပ်ဆင်ပြီးတော့မေတ္တာလေးပွားလိုက်ရအောင် တတဝါအပေါင်းကောင်းကျိုးထွေတွေကျမ်းမာတန်ရှင်းဘေကင်းပါစေချမ်းသာကိုယ်စိတ်ကြည်သိမ့်လျံဝေအထေတံတလန်းနိုင်ပါစေ တတဝါအပေါင်းကောင်းကျိုးတွေတွင်ကျမ်းမာတန်ရှင်းဘေးကင်းပါစေချမ်းသာကိုစိတ်ပြည့်သိမ့်လျံဝေအထေတံတလန်းနိုင်ပါစေ ဒါရိုးရိုးအနေအချင်းမေတ္တာပွားပေတာဒုက္ခိနောဝါခေမိနောဟောတုသဗ္ဗတ္တဘုံတုဒုက္ခိတတ္တသဗ္ဗတ္တလုံးစုံကုန်သောတတ္တဝါပေါင်းတို့သည်ဒုက္ခိနောဝါကိုစိတ်နှပြချမ်းသာကြကုန်သည်၎င်းခေမိနောဘေးရန်ကင်းကွာချမ်းသာကြကုန်သည်၎င်းဟောတုဖြစ်ကြပါစေကုန်တည်းဒုက္ခိတတချမ်းသာသောကိုယ်စိတ်ရှိကြကုန်သည်ဘဝတုစင်စစ်မသွေးဖြစ်ကြပါစေကုန်တည်း နောက်နံပါတ်6ကတ္တကယေကေစီပါဏဗုဒ္ဓတိတတဝါသာဝရဝနဝတိတံဒီကဝါယေဝမဟာတမစ္စည်းမာရတကအနုကထူလာထာလေးနဲ့မေတ္တာပွားဒုက္ခမေတ္တာဒုက္ခမေတ္တာတိကမေတ္တာဆိုပြီးတော့မေတ္တာတွေရှိတယ်။ယေကေစီခတ်သိမ်းကုန်သောပါဏဗုဒ္ဓတိပါဏဗုဒ္ဓတိသုံးပုံခိုးအောင်တတဝါအပေါင်းတို့ဒီ၎င်း ဘနဝသေတာကျွင်းမရှိကုန်သောတတ္တဝါကြောက်ရွံ့ထိမ့်လန့်၍နေကြကုန်သော ပုထုဇဉ်ပုဂ္ဂိုလ်တို့သည်၎င်းဓမ္မရဝါကြီးကြီးသော စိတ်ဖြင့်နေကြကုန်သောယဟန္တာပုဂ္ဂိုလ်တို့သည်၎င်းဒုက္ခိတတချမ်းသာသော ကိုယ်စိတ်ရှိကြကုန်သည်ဘုံတို့စင်စစ်မသွေးဖြစ်ကြပါစေကုန်တည်း ဒီကဝါရှင်တော်ကိုကြည့်ကြကုန်သောမဟာတဝါကြည်တော်ကိုကြည့်ကြကုန်သောမျက်စိမှာအလယ်အလတ်ကိုကြည့်ကြကုန်သောရတကပုတုသောကိုကြည့်ကြကုန်သောအနုကကြုံလီသေးပွဲသောကိုကြည့်ကြကုန်သော ထူလာဖွန်ထွားအဆူဖြိုးသောကိုကြည့်ကြကုန်သောယေတတာခြင်းတတဝါပေါင်းတို့သည်အထိတန်ဒီရှိကြပြီကုန်၏ဒေတတာထို့တို့တတဝါပေါင်းတို့သည် ဒုက္ခိတတာချမ်းသာသောကိုယ်စိတ်ရှိကြကုန်သည်ဘောတုစင်စစ်မသွေဖြစ်ကြပါစေကုန်တည်းလောကသုံးပါးမြာပြဝေနေဖိလန်နေညာစိတ်ထားဒီနေ တေတုကြီးမအလတ်သာထွေတွင်ကျုံလီညာဖွန်ထွားစုဖြိုးဝေလောကသုံးပါးများပြားဝေနေထိလန်နေညာစိတ်ထားတည်နေ ေတုကြီးမအလတ်စာထွေတွင်ကျုံလီညာဖွန်ထွားစုဖြိုးဝေဟောတတဝါကြောက်ရွံ့ထိန်လန့်၍နေကြကုန်သောပုထုဇဉ်ပုဂ္ဂိုလ်တို့သည်၎င်းနဲ့ ဓမ္မနာဝါတိကြည်သောစိတ်ရှင်နေကြကုန်သောယဟနာပုဂ္ဂိုလ်တို့သည်၎င်းဒုက္ခိတတာချမ်းသာသောကိုယ်စိတ်ရှိကြကုန်သည်ဘုံတို့ဖြစ်ကြပါစေကုန်တည်းဒုက္ခမေတ္တာတတဝါထာဝရဝါနောက်ဒီကဝါရှိသောကိုရှိကြကုန်သောမဟာတဝါရှိသောကိုရှိကြကုန်သော မေစီမာဝါအလေလကိုရှိကြကုန်သောခန္ဓာကိုယ်ကြီးမှရှိတဲ့ပုဂ္ဂိုလ်ကြီးရှိတဲ့တရားတွေမရှိပြီဘူးလားဟောခန္ဓာကိုယ်ကြီးမှတဲ့ကိုရှိတဲ့ပုဂ္ဂိုလ်ကြီးတရားတွေမရှိကြဘူးလား အလယ်အလတ်ကိုရှိတဲ့ပုဂ္ဂိုလ်တွေမရှိကြဘူးလားနောက်တခါရတကာပုတုသောကိုရှိကြကုန်သောအနုကာကျုံလီသေးပွဲသောကိုရှိကြကုန်သောထူလာစွန်ပွန်ထွားစုဖြိုးသော ကိုရှိကြကုန်သောပုတုသောကိုရှိတဲ့ပုဂ္ဂိုလ်ကြီးကျုံလီသေးပွဲတဲ့ကိုရှိတဲ့ပုဂ္ဂိုလ်ကြီးပွန်ထွားစုဖြိုးတဲ့ကိုရှိတဲ့ပုဂ္ဂိုလ်ကြီးအလယ်လာစာကိုရှိတဲ့ပုဂ္ဂိုလ်ကြီးလောကမှာမရှိကြဘူးလားအဲ့ဒီပုဂ္ဂိုလ်တွေကိုယေတ္တတာခြင်းပုဂ္ဂိုလ်တ attva ပေါင်းတို့သည်အဋ္ဌိတန်တိရှိကြပေကုန်၏ ဒေသတာထိုတတ္တဝါပေါင်းတို့သည်ဒုဗိတတာချမ်းသာသော ကိုယ်စိတ်ရှိကြကုန်သည်ဘုံတူစင်စစ်မသွေဖြစ်ကြပါစေကုန်တည်းနောက်တခါနံပါတ်5ပြည့်တဲ့ခါတာကဒိဋ္ဌာဝါជីဝအဒိဋ္ဌာယေဝဒူရေဝသန္တိအဝိဒူရိဘူတာဝသဗ္ဗဝေတိဝသဗ္ဗတတ္တဘွန္တုဒုခိတတ္တ ဒိဋ္ဌဝါမြင်ရသောတတ္တဝါတို့သည်၎င်းအာရိဌာဝါမမြင်ရသောတတ္တဝါတို့သည်၎င်းခြေသူတို့ချင်းတိပိဋကဆရာတော်ဘုရားကြီးကမြင်အမမြင်အနှိယများစွာဆိုပြီးတော့ချပေးတယ်နိဒါကြောင့်ဒီမှာဒိဋ္ဌာဝါမြင်ရသောတတ္တဝါတို့သည်၎င်းအဒိဋ္ဌာဝါမမြင်ရသောတတ္တဝါတို့သည်၎င်းဒူရေဝါအဝေးနေတတ္တဝါတို့သည်၎င်းအဝေးဒူရေအနီးနေတတ္တဝါတို့သည်၎င်းတန်တေရှိကြအဖေကုန်၏ ဘုဒ္ဓဝါခန္ဓာ၅ပါးထင်ရှားဖြစ်ဘူးပြီးတော်ယဟန္တာတို့ဒီ၎င်းကာမဝေတိဝါနောင်ဖြစ်ရမည်ဘဝကိုရှာမိနေကြကုန်သောပုထုဇဉ်ပုဂ္ဂိုလ်တို့သည်ပုထုဇဉ်သိက္ခာပုဂ္ဂိုလ်တို့သည်၎င်းသဗ္ဗတတ္တလုံးစုံကုန်သောတတ္တဝါတို့သည်ဒုက္ခိတတာချမ်းသာသောကိုရှိကြကုန်သည်ဘဝတုစင်စင်မသွေးဖြစ်ကြပါစေကုန်တည်း မြင်ရမမြင်ရများလာဝေနေမြင်ရမမြင်ရများလာထွေထွေနိဝေဌာနနေကြမသွေဘဝဖြစ်ပြီးရှာမိကနေဘဝ တ္တဝါအပေါင်းသွန်လောင်းမေတ္တာဝေမြင်ရမမြင်ရများလားတွေတွေနိဝေဌာနာနေကြမတွေဘဝဖြစ်ပြီးရှာမိကနေဘဝ သတ္တဝါပေါင်းသွန်လောင်းမေတ္တာဝေဒိဋ္ဌာဝါမြင်ရသောတတ္တဝါတို့သည်၎င်းအဒိဋ္ဌာဝါမမြင်ရသောတတ္တဝါတို့သည်၎င်းဒူရီဝါအဝေးနေတတ္တဝါတို့သည်၎င်းအဝိဒူရီအနီးနေတတ္တဝါတို့သည်၎င်းဟောနီးနေဝေးနေဝေးနေဝေးဌာနနေကြမသွေးတဲ့ဒူရီဝါဝေးနေတတ္တဝါတို့သည်၎င်းအဝိဒူရီအနီးနေတတ္တဝါတို့သည်၎င်းတန်တိရှိကြကုန်၏ ဘုဒ္ဓဝါခန္ဓာ၅ပါးခြင်းရှားဖြစ်မှုပြီးသောယဟန္တာတို့သည်၎င်းတံဘဝေတိဝါနောက်ပြည့်ရမည်ဘဝကိုရှားမိနေကြတဲ့ပုထုဇဉ်တိခါတို့သည်၎င်းဘုန်းကြီးတို့ကနောက်ထပ်ဘဝရဖို့ပါလုပ်နေကြတယ်ရှားမိနေကြတဲ့တိခါပုဂ္ဂိုလ်ဒီပုထုဇဉ်ပုဂ္ဂိုလ်ဒီအဲ့ဒီတာဝေတတလုံးစုံကုန်သောတတဝါအပေါင်းတို့သည်ဒုဟိတတချမ်းသာသောကိုယ်စိတ်ရှိကြကုန်သည်ဘုံတို့စင်စစ်မသွေးဖြစ်ကြပါစေကုန်တည်း နောက်တကအချင်းချင်းတဦးနဲ့တဦးလိုက်နာရမယ့်ဩဝါဒကိုလေးလေးမြတ်စွာဘုရားကဟောတော်မူပါတယ်။နာပရောပရဏိကုပိတာနာတိမိညိတာကထာစီနာကိဉ္စီယာရောတဏပရိကသိညာနိညာမိညာတာဒုက္ခမိစေယပရောတဘာသောသူတိပရံတဘာသောသူကိုနိကုပိထအမြင့်မထွက်ရတဦးကတဦးကိုအမြင့်မထွက်နဲ့တဲ့နာတိမိညိတာမထေမဲ့မြင်မပြုရတဦးပေါ်မှာတဦးမထေမဲ့မြင်မပြုကြနဲ့တဲ့ ကတ္တစီတစုံတခုသောအရာ၌ကိဉ္စီဘုသင်အနိငယ်များရာတော်တဏ္ဏချုပ်ချင်ညင်းစေလိုသည်ဖြစ်၍ဝရိကတင်ညာညို့သူယံပဲအမျက်ထွက်သောစိတ်ဖြင့်အညမင်ညာသာချင်းရင်ဤဒုက္ခဆင်းရဲကိုနာဤစေရအလိုမရှိရာဤတိအချင်းရင်အမျက်မထွက်အောင်နေ မလေးစားမှုမပြုဆောင်တွေထုတ်ချင်ညင်းစေဆင်းရဲအောင်လေအချင်းချင်းအလျင်းမပြူပဲနေ